လူရဲ့သဘောတရားလူဘဝဆိုတာတွေးကြည့်လိုက်ရင်အတော်စိတ်ကုန်စရာပါဘဝမှာလူအိမ်မှန်သမျှရရှိပိုင်ဆိုင်နိုင်ပါတယ်ဆိုတဲ့လူအရေးအတွက်အလွန်နှဲပါတာကိုကြည်ရင်သိနိုင်ပါတယ်ဒါတောင်မှသူတို့လူလူတွေလည်းအမြဲတစေလူအိမ်ဆန္ဒနောက်ကို တကောက်ကောက်လိုက်နေရဆဲပါပဲတခါတလေလူတွေဟာလူကျင်နာရရှိဖို့မစွမ်းဆောင်နိုင်တဲ့အခါ အပြင်းကြီးမှုအပေါ်အပြစ်တင်တတ်ကြတယ်။ဒါပေမဲ့လည်းရံဖန်ရံခါကိုမတက်နိုင်တဲ့အကြောင်းတွေကြောင့်လည်းကိုလိုအင်တွေပြေဖို့မစွမ်းသာနိုင်ပါဘူး။ဥပမာပင်လယ်သမုဒ္ဒရာကနေအလွန်ကြီးမားတဲ့လှိုင်းတစ်ခုလောက်တက်လာတဲ့အခါလူထောင်ပေါင်းများစွာမျောပါပျက်စီးပြီးသူတို့နဲ့အတူ သူတို့ရဲ့ဆန္ဒတွေ မျောလင့်ချက်တွေအစီအစဉ်တွေမျောပါပျက်စီးသွားတယ်။တရက်လောက်ဒီလိုအဖြစ်မျိုးကြုံလိုက်တာနဲ့ ဘာပဲကြံတော့မလဲဆိုရင်ထောင်ပေါင်းများစွာသောအလောင်းတွေနဲ့အဆောက်အုံအပြက်တွေသာကြံရှိနေတော့မှာဖြစ်တယ်။ဒီလိုကိုမတက်နိုင်တဲ့အကြောင်းတွေလည်းရှိတတ်ပါတယ်။ရမ်းမနှစ်တို့နှစ်တွေမှသည် ရာစုနှစ်ပေါင်းများစွာကြာညောင်းခဲ့တော့လဲလူအင်ဆန္ဒတွေကတော့အတော်မတက်နိုင်ဖြစ်နေကြသေးပါပဲ။ဒီနေရာမှာ လူတွေလိုအပ်နေတာကဒီအတော်မတက်နိုင်တဲ့လူအင်ဆန္ဒတွေကိုဘယ်ပုံဘယ်နည်းနဲ့ ကင်တွယ်ဖြည့်ရှင်းမလဲဆိုတာပါပဲမြတ်ဗုဒ္ဓပေးခဲ့တဲ့အမွေတွေထဲမှာကင်တွယ်ဖြည့်ရှင်းနေပါပါတယ်စိတ်ခံစားမှုတွေဟာလူအင်ဆန္ဒတွေကနေဖြစ်ပေါ်လာတယ်လို့မြတ်စွာဘုရားကဟောကြားခဲ့ပါတယ်စိတ်ခံစားမှုဆိုတာပူဆွေးသောကတွေအပျော်တွေဥပိ္ပခာတွေပေါ့အဲ့ဒီစိတ်ခံစားမှုတိုင်းမှာအမျိုးအစားနှစ်ခုစီရှိတယ်လောကီတောကနဲ့လောကုတ္တရာတောက လောကီပျော်ရွှင်မှုနဲ့လောကုတ္တရာပျော်ရွှင်မှုလောကီဥပိ္ပခာနဲ့လောကုတ္တရာဥပိ္ပခာဆိုပြီးနှမျိုးစီကွဲသွားပါတယ်။မြတ်ဗုဒ္ဓဟာဒီကွဲပြားတဲ့စိတ်ခံစားမှုတွေရဲ့တွားရလမ်းကြောင်းကိုညွှန်ပြပေးတော်မူခဲ့ပါတယ်။လူအများစုဟာလောကီအဘူတောကလောကီပျော်ရွှင်မှုလောကီဥပိ္ပခာတွေနဲ့ပဲအနေများပါတယ်။လောကီတောကဆိုတာကိုမြင်ခြင်းနဲ့ကိုကြားခြင်းနဲ့ ကိုရှုခြင်းနဲ့ကိုအရသာခံခြင်းတဲ့ကိုထိတွေ့ခြင်းနဲ့ကိုကြံတွေးခြင်းတဲ့အာယုံတွေကိုမမြင်ရမကြားရမရှုရ မစားရမထိတွေ့ရမကြံစီမတွေးတော့ရတဲ့အခါဖြစ်လာတဲ့စိတ်ခံစားမှုပါလောကီပျော်ရွှင်မှုဆိုတာတောင့်တနေခဲ့ရတဲ့အစင်းအတန်အနံ့အရသာအတွေ့အထိကြံတွေးစရာတွေကို နောက်ဆုံးကိုယ့်လက်ဝဲရရှိခံစားရတဲ့အခါဖြစ်လာတဲ့ခံစားမှုပါ။ လောကီဥပိ္ပခာဆိုတာကတော့ကိုဘေးပတ်ဝန်းကျင်မှာအကောင်းပဲဖြစ်ဖြစ်အဆိုးပဲဖြစ်ဖြစ်ဘာတွေပဲဖြစ်နေပါစေဥပိ္ပခာပြုနိုင်တာကိုပြောတာပါလူအများစုကတော့ဒီလောကီဆိုင်ရာစိတ်ခံစားချက်၃မျိုးနဲ့ပဲအမျိုးမျိုးလှည့်ပတ်ပြီးနေထိုင်ကြပါတယ်ပူပန်တော့ကတွေဖြစ်လာတဲ့အခါပျော်စရာအာယုံဖြစ်တဲ့အစင်းအတန်အနံ့အရသာအတွေ့အထိကြံတွေးစရာတွေကိုတောင့်တပြီးရှာဖွေကြပါတယ် ကိုတောင်းတတာမရလာတဲ့အခါပို့ပြီးတော့အပူတော့ကတွေထပ်ဖြစ်ရပြန်ပါတယ်။သို့တော်ညာလဲရှာနေကြနေရာတွေမှာပဲ အစားထိုးစရာပျော်စရာအာယုံတွေကိုစူးစမ်းရှာဖွေကြပြန်ပါတယ်။မြတ်ဗုဒ္ဓကတော့ဥစဉ်တို့တွေကို လောကုတ္တရာတော့ကလောကုတ္တရာပျော်ရွှင်မှုနဲ့လောကုတ္တရာဥပိ္ပခာဘက်ကိုပဲ အလေးထားစေခြင်းပါတယ်။လောကုတ္တရာတော့ကဆိုတာကိုယ်အလိုရှိတဲ့ဒုက္ခခတ်သိမ်းချုပ်ငြင်းရာသို့ မရောက်ရှိနိုင်သေးပုံကိုကိုကိုကို ပြန်လဲသုံးသပ်ပြီးဖြစ်ပေါ်လာရတဲ့စိတ်ခံစားမှုပါရီမန်းရပန်းနိုင်ကို မရောက်သေးတဲ့အခြေအနေပေါ့လောကုတ္တရာပျော်ရွှင်မှုဆိုတာရီမန်းရပန်းနိုင်ကို ရောက်ရှိတဲ့အခါဖြစ်လာတဲ့ပျော်ရွှင်မှုပါနောက်ထပ်ခံစားမှုဖြစ်တဲ့လောကုတ္တရာဥပိ္ပခါကတော့ရီမန်းရပန်းနိုင်ကို ရောက်ရှိသွားပြီးဖြစ်ပေါ်လာတဲ့ငြိမ်းချမ်းမှုနဲ့ဥပိ္ပခါတရားပဲဖြစ်ပါတယ် မြတ်ဗုဒ္ဓရဲ့စိတ်ဝင်စားဖို့အကောင်းဆုံးနီးပြူဟာတွေတဲကတစ်ခုကလောကီ အပူတောကတွေဖြစ်လာပြီဆိုရင် လောကီပျော်ရွှင်မှုစီမသွားပဲဒီအပူတောကတွေကို လောကုတ္တရာတောကပုံစံအဖြစ် ပြောင်းလဲယူလိုက်တဲ့နီးဖြစ်ပါတယ်။လောကုတ္တရာတောကဖြစ်လာရင်ဒုက္ခလွတ်ရာလမ်းကြောင်းကိုဥတီဖြစ်သွားနိုင်သေးတယ်။လောကီတောက လောကီပျော်ရွှင်မှုတွေနဲ့ဆိုရင်တော့ဒုက္ခလွတ်ဖို့လမ်းမမြင်ပါဘူး။ လူဘဝမှာကိုကျော်လွှားဖို့မဖြစ်နိုင်တဲ့အကန့်အသတ်ပေါင်းတွေကိုစင်ကြင်ခြင်းကလောကုတ္တရာတောက ဖြစ်လာဖို့အတွက်အထောက်အကူဖြစ်စေပါတယ်။ခုနကဦးစင်းတို့ရွတ်ခဲ့တဲ့အတိုင်းပဲငါသည်မုတ်ချအိုရမည်ငါသည်မုတ်ချနာရမည်ငါသည်မုတ်ချသေးရမည်ငါသည်ငါချစ်တော်သူချစ်တော်အရာအလုံးနဲ့မုတ်ချလန်းခွဲရမည်လို့ကံတရားကိုဆင်ခြင်ပြီးရွတ်ခဲ့ကြတယ်လေ။ တုတ်တံမှာပါတဲ့အတိုင်းအပြည့်စုံပြောရမယ်ဆိုရင်မိမိတူးတဲ့တင်မကပဲဘယ်သူမဆိုဘယ်တတဝါမဆိုယောက်ျားမိန်းမခလေးယဟန်လူဝစ်ကြောင့်မြည်သူပဲဖြစ်နေပါစေခုနကအချက်တွေနဲ့မလွဲမသွေကြုံကြရပြီးမရှောင်တိန်မကြော်လွားနိုင်ပုံကိုဆင်ခြင်သင့်ကြောင်းမြတ်ဗုဒ္ဓကဆက်လက်ဟောကြားခဲ့ပါတယ်ဒီလိုဆင်ခြင်ခြင်းဟာလူတွေရဲ့ပူပန်တော့ကတွေအလိုမပြေခြင်းတွေအားလုံးကိုကင်တွယ်ချင်းကပ်ဖို့ ဗုဒ္ဓဟောကြားခဲ့တဲ့နည်းတွေတဲကတနည်းဖြစ်ပါတယ်။ငါကြမှာဘာလို့ဖြစ်ရတာလဲလို့တွေးနေမိတဲ့အခါဒါမိမိတယောက်တည်းကြုံရတဲ့ဒုက္ခဟုတ်ရဲ့လားလို့ပတ်ဝန်းကျင်ကိုတေချာလေးလာပါလို့မြတ်ဗုဒ္ဓကဟောကြားခဲ့ပါတယ်။တေချာတာပေါ့အဖြေကတော့ဒီဒုက္ခဟာမိမိတူးတဲ့ကြုံနေရတာမဟုတ်ဘူးဆိုတာပါပဲ။ဒုက္ခဟာချွင်းချက်မရှိ လူတိုင်းစီမှာဖြစ်ပေါ်ပါတယ်။ မြတ်ဗုဒ္ဓပြောတဲ့အတိုင်းမိမိပတ်ဝန်းကျင်ကိုတေချာလေးလာကြည့်လို့ရလာတဲ့အသည့်အမြင်ဟာအလွန်အဖိုးတန်ပါတယ်။မထင်ထားတဲ့ထူးခြားချက်ကတရဝါတိုင်းမှာဒုက္ခတွေအမျိုးစုံအောင်ကြုံနေကြရပါလားလို့နားလေသဘောပေါက်လာတဲ့အခါကိုဒုက္ခကဘာမှမပြောပါတော့တော့ဘူးဆိုတာတွေးရှိလာလိမ့်မယ်။ဒါတကယ်လဲမှန်တယ်။ဒီလိုမျိုးလောကကိုကြည်ခြင်းကမိမိရဲ့ရှုထောင့်ကိုလုံးဝပြောင်းလဲပေးလိုက်နိုင်တယ်။ အစင်အတန်အနံ့အရသာ အတွေ့အထိနဲ့ကြံတွေးစရာတွေမှာတာယာမှုတွေကို လိုက်လံရှာဖွေနေရခြင်းဟာ အတိတ်ပဲမဲ့တယ်လို့မြင်လာလိမ့်မယ်။တနည်းပြောရရင်မြတ်ဗုဒ္ဓအလိုရှိတာကလက်ရှိမိမိအခက်အခဲတစ်ခုတည်းတင်မကပဲလူသားအလုံးကြုံတွေ့ရမယ်အခက်အခဲပြဿနာကိုမြင်အောင်ကြည့်တတ်လာပြီးတန်ဝေကရစေခြင်းနဲ့ တန်ဝေကရတော့မှသာဒုက္ခလွတ်ရာလမ်းကို ရှာဖွေခြင်းစိတ်ဖြစ်လာမှာဖြစ်တယ်။တန်ဝေကဖြစ်နေုံတစ်ခုတည်းနဲ့လဲဒီခံစားချက်ကတေချာပေါက်နေသာထိုင်သာရှိတဲ့ခံစားမှုတော့မဟုတ်ဘူး။ဒါပေမဲ့တန်ဝေကကြောင့်သာဒီဒုက္ခတွေကနေလွတ်လန်းရှိရမယ်ဆိုတဲ့ယုံကြည်စိတ်တွေအားကောင်းလာမှာဖြစ်တယ်။လောကုတ္တရာတောကသာရှိလာပြီဆိုရင် အစင်းအတန်စတဲ့အာယုံတွေနောက်မလိုက်ဘဲ ကိုရှောက်မဲ့လူလန်အတွက်အားထုတ်မှုတွေကိုပဲအလေးထားလာပါတော့တယ်။လူမြောက်ရန်ကြင်ကြံတဲ့လမ်းကနေတွေ့ဖယ်မသွားအောင်ထိမ့်ပေးလို့လောကုတ္တရာတောကဟာအသုံးဝင်တဲ့တောကဖြစ်ပါတယ်။တခါတလေလူတွေက ပြောတတ်တယ်။ပန်းနိုင်တစ်ခုခုထားပြီးအရန်ကြီးမရမကအားထုတ်မနေနဲ့အောင်ကို့မှာဒီပန်းနိုင်ကိုမရောက်သေးပါလားဆိုပြီးစိတ်ပင်ပန်းအားလျော်လာတတ်တယ်တဲ့ သူတို့ပြောတဲ့အတိုင်းသာ ပန်းနိုင်ကိုဖယ်လိုက်ရမယ်ဆိုရင်တိုးတက်မှုလမ်းကြောင်းကပိတ်သွားမှာပေါ့တကယ်တမ်းဒီနေရာမှာခံယူထားရမှာကငါရီမှန်းရပန်းနိုင်ကိုမရောက်သေးဘူးဒါပေမဲ့အဲ့ဒီကိုတနေ့ရောက်ကိုရောက်နိုင်တယ်ဆိုတာပါပဲအဲ့ဒီလိုသားဆိုရင်လမ်းမှန်ကမ်းမှန်အပေါ်ရောက်နေတယ်လို့ခံစားရစေပါတယ်အဲ့ဒီလိုဆိုရင်မိမိအတွက်ရည်မှန်းထားတဲ့လောကုတ္တရာပျော်ရွှင်မှုက ရှိနေပြီပဲ။ ဘာမှမရေရတဲ့လောကီအပျော်တွေနောက်လိုက်စရာမလိုတော့ဘူးလေ။ဒါကြောင့်ငါကြမှာဘာလို့ဖြစ်ရတာလဲလို့တွေးမိလာတဲ့အခါတိုင်းထာဝရမှန်ကန်နေမဲ့အဖြေကတော့ဘာလို့မဖြစ်ရမှာလဲလူတိုင်းဖြစ်နေတာပဲလေဆိုတာပါပဲ။ဆိုတော့ဘလို့ဆက်လုပ်မလဲ။ကို့ပြဿနာအပေါ်မှာထိုင်ပူဆွေးနေုံနဲ့မပြီးသေးဘူး။ပြဿနာဖြေရှင်းနိုင်ဖို့အတွက်တခုခုတော့လုပ်ရမယ်။ဒါပေမဲ့တခုတည်းသောဖြေရှင်းနည်းကပြဿနာအပေါ် ကိုမြင်နေတဲ့ရှုထောင့်ကိုချဲ့ပြီးကြည့်ရမှာပါဒီလိုကြည့်လိုက်မယ်ဆိုရင်လက်ရှိဖြစ်နေတဲ့စိတ်ပြတ်မှုပူဆွေးသောကတွေတဲကတစုံတစ်ခုရလာလိမ့်မယ်ဒါကြောင့်မို့လို့အဂျန်လီက လောကဒဏ်၈ပါးကို အထူးအလေးထားတာပေါ့ဆရာတော်ကပြောတယ်လက်ရခြင်းလက်မရခြင်း အချွေအရံများခြင်းအချွေအရံမရှိခြင်းချီးမွမ်းခံရခြင်းကဲ့ရဲ့ခံရခြင်းချမ်းသာခြင်း ဆင်းရဲခြင်းဆိုတဲ့လောကရန်၈ပါးအလုံးဟာအတုံးချစရာတွေကြီးပဲတဲ့အဆိုးလောကရန်တွေဟာနှစ်သက်စရာမကောင်းပေမဲ့သူတို့တွေကို ကိုတိုးတက်ဖို့အတွက်အတုံးချလို့ရပါတယ်လက်မရခြင်းဆိုတဲ့ဝင်ငွေဆုပ်ယုပ်တာ စီးပွားကျဆင်းတာနဲ့ကြုံတဲ့အခါအော်ဒါမျိုးဟာလူတွေကြုံနေကြကိစ္စပဲလို့သင်ခန်းစာယူသဘောပေါက်တတ်ရင်တခါပြန်လဲစီးပွားတွေတက် လက်တွေပေါများလာတဲ့အခါဒီလက်လာပါတွေကြောင့်လမ်းမှားကိုမရောက်တော့ဘူးအချွေရံမရှိဂုံငယ်တဲ့အခါမှာလည်းပဲအတူတူပဲလူတိုင်းရဲ့ဘဝမှာဒီလိုအခြေအနေမျိုးဖြစ်တာကြီးပဲအဆုံးသတ်မှာတော့ဂုံဆိုတာဘသူအပိုင်လဲဂုံဆိုတာလောကကကိုယ့်ကိုပေးတဲ့အရာတစ်ခုပဲပေးလာတဲ့အခါကိုယ့်အပိုင်လို့ခံစားရကောင်ခံစားလာလိမ့်မယ်ဒါပေမဲ့လောကကပေးတာဆိုတော့သူကပဲကိုယ်တည်းကပြန်ယူသွားနိုင်တယ် ကို့အပိုင်မယ်လို့ယူဆလိုက်မဲ့အစားကို့မှာတိုးပွားလာတဲ့စီးစိမ်ဂုံသိမ်တွေကိုမုံမြတ်တင့်လျော်မဲ့ကိစ္စတွေအတွက်အသုံးချပေးရပါတယ်။ကို့မှာဒါတွေဆုပ်ယုပ်ပျက်စီးသွားတဲ့အခါမှာလဲသင်ငန်းစာယူပြီးဆုံးရှုံးမှုကိုအသုံးတည့်အောင်လုပ်နိုင်တယ်။အနည်းဆုံးတော့ဘသူတွေဘာတွေကကို့အတွက်မိတ်ဆွေစစ်လဲလို့သိလိုက်ရတာပေါ့။စီးစိမ်ဂုံသိမ်တွေတိုးတက်ကြီးပွားခဲ့စဉ်က မေမေရရပေါ့ပေါ့တန်တန်နဲ့ตาရရင်မူးနေခဲ့တယ်ဆိုရင် အခုဆုပ်ယုပ်ပျက်စီးလာချိန်မှာအရင်ကตาရရင်မူးခဲ့မှုက ကို့အတွက် ကောင်းကျိုးပေးတဲ့မိတ်ဆွေစစ်ဟုတ်ခဲ့ရဲ့လားလို့မြင်နိုင်ပါတယ်။ဒီလိုနည်းနဲ့လူတဘာဝသဘောတရားကိုဆင်ခြင်နိုင်ပါတယ်။တဖန်ပြန်လဲပြီးစီးစိမ်အချွေအရံတွေတိုးဝလာတဲ့အခါမှာအလွန်အကျွံတွေမဖြစ်တော့ဘူးပေါ့။ ဒါဟာစိတ်ပြက်ဝမ်းနည်းမှုတွေကိုကင်တွယ်ဖြေရှင်းဖို့မြတ်ဗုဒ္ဓတိုက်တွန်းခဲ့ပုံဖြစ်ပါတယ်။တောကကို လောကီတာယာမှုတွေထပ်ပေါင်းထည့်ပြီးဖြေပြောက်ဖို့မကြိုးစားရပါဘူး။လူတွေကဒီလိုနည်းနဲ့ကြိုးစားနေကြလို့ကာမဂုဏ်အာယုံတော်ကနေမယုံထွက်နိုင်ပဲဖြစ်နေကြရတာလို့ဟောတော်မူခဲ့ပါတယ်။ဒီလိုလူတွေဟာဆင်းရဲဒုက္ခတွေနဲ့စိတ်သောကရောက်တဲ့အခါ လော်ကီကာမဂုဏနောက်ကောက်ကောက်ပါအောင်လိုက်တဲ့နီးကလွဲလို့တခြားဖြေရှင်းနိုင်မယ့်နီးကိုမသိပါဘူး။ဆင်းရဲဒုက္ခတွေကြောင့်စိတ်တော့ကရောက်တဲ့အခါမြတ်ဗုဒ္ဓကကိုရှုထောင့်ကို တခြားဘက်ကိုပြောင်းရမယ်လို့ဟောတော်မူပါတယ်။လောကုတ္တရာတောကဟာတောကအမျိုးအစားဖြစ်ပေမဲ့လောကီတောက လောကီအပျော်တွေကြားလမ်းပြောင်းနေတာထက်စာရင်ပိုကောင်းပါတယ်။ဘာကြောင့်လဲဆိုတော့ လောကုတ္တရာတောကကမပြောင်းမလဲအမြဲတည်တတ်တဲ့လောကုတ္တရာပျော်ရွှင်မှုစီ ရောက်အောင်လမ်းဆောင်ပေးနိုင်ပါတယ်။ဒါကြောင့်မို့လို့လေဦးစင်းတို့တွေအာယုံစူးဆိုင်မှုတမာတိကနေပေးတဲ့ငြိမ်းအေးချမ်းသာမှုရအောင်ကြင်ကြံအားထုတ်နေကြရတာပေါ့။ဒါဟာလောကုတ္တရာပျော်ရွှင်မှုစီကိုသွားတဲ့လမ်းကြောင်းရဲ့တစ်စိတ်တစ်ပိုင်းပဲ။လမ်းဆုံးထိရောက်မှာမဟုတ်ဘူး ဒီလမ်းကြောင်းမှာသွားနေရင်လည်းလောကုတ္တရာပျော်ရွှင်မှုရဲ့တချို့တဝက်ကိုရနေပါတယ်။ဒါကိုတမာတိရှိရင်ရလာမယ့်ချမ်းသာမှုနဲ့အတူတွေ့ရမှာပါ။ဒီစိတ်တည်ငြိမ်သော ချမ်းသာမှုကိုယ်တိုင်ကဦးစင်းတို့ကိုကာမဂုဏ်ချမ်းသာနောက်လိုက်မဲ့အစားတခြားနည်းလမ်းတွေလည်းရှိတယ်လို့ပြောပြလာပါတယ်။ပစ္စည်းဥစ္စာတွေရဲ့ဘယောဂကင်းတဲ့စိတ်ငြိမ်သက်မှု ချမ်းသာဆိုတာရှိတယ်။ကို့အတွင်ပိုင်းအဇဒတဲကလာတဲ့ချမ်းသာမှုဖြစ်လို့ အပြင်ဘက်ကဘယ်အရာကိုမှမိခိုအားကိုးစရာမလိုတဲ့ချမ်းသာမှုဖြစ်ပါတယ်။ဒါကြောင့်ကိုမှစိတ်တော့ကတွေနဲ့ညှဉ်းနှွမ်းလာပြီဆိုရင်ဒီတော့ကကိုဘယ်နေရာကို ပို့မလဲ။ဘာလုပ်မလဲ။ဘယ်လိုလွတ်မြောက်အောင်လုပ်မလဲဆိုတဲ့မြတ်ဗုဒ္ဓရဲ့လမ်းညွှန်ချက်တွေကိုသတိရရပါမယ်။ဒီတော့မှလည်းတော့ကလွတ်ဖို့အပျော်ရှာတော့ကထက်တွေအပျော်ထက်ရှာဆိုတဲ့အာယုံနောက်လိုက်နေရတဲ့စက်ဝိုင်းထဲမှာပြိမိမနေမှာဖြစ်တယ်။ ဒီဖြစ်နေတဲ့တောကကိုတခြားဘက်ကိုဥတီနိုင်မယ့်နေရာကို ရွှေ့ပေးရပါတယ်။ဦးစဉ်အထက်တန်းကျောင်းသားဘဝတုန်းကအင်္ဂလိပ်စာဆရာမကပြောပြဘူးတယ်။လူတစ်ယောက်ဟာသူ့ကိုယ်ပိုင်ပြဿနာကိုဆင်ခြင်သုံးသပ်တတ်တယ်။ဒါအပြင်ဒီပြဿနာအခက်အခဲကနေပြီးလူဘဝတစ်ခုလုံးရဲ့ဖြစ်တတ်တဲ့သဘောတရားအဖြစ် ထုံနှုတ်သင်ခန်းစာယူတတ်တယ်ဆိုရင်အဲ့ဒီလူဟာလူကောင်းလူမြတ်တူပဲတဲ့။ ဆရာမကတော့ကြပြဆရာကြီးတွေရဲ့အကြောင်းကိုပြောခဲ့တာပါပဲ။ဒါပေမဲ့ဒီလိုမျိုးကိုယ့်ရဲ့အခက်အခဲပြဿနာမှာစိတ်ဓာတ်ညှဉ်းနှွမ်းမနေပဲအဆင့်တက်ပြီးလူမှန်ရင်ကြုံတွေ့ရမယ့်တရားတွေပါလားဆိုတဲ့အထိစင်ကြင်နိုင်တယ်ဆိုတာပညာရှိတဲ့အမြင်ပါပဲ။မြတ်ဗုဒ္ဓဟာလည်းဖះဖြစ်မဲ့ညမှာအဲ့ဒီအမြင်မျိုးနဲ့စင်ကြင်ခဲ့တာပါ။အဆုံးအစမရှိတန်တရာမှာကျင်လည်ခဲ့ရတဲ့ဘဝတွေကိုသူဟာမှတ်မိလာခဲ့တယ်။ ဆိုပါစို့မိမိဟာများစွာသောညင်စရိုက်တွေကို အမျိုးမျိုး ပြောင်းလဲကျင့်သုံးနေခဲ့တယ်ဆိုပြီးတန်တရာတလျှောက်ကို ပြန်မှတ်မိလာတာပေါ့အဲ့ဒီကနေမှတဆင်သူ့ရဲ့အမြင်ကိုစัจ java လာတခွင်လုံးအထိချဲ့ပြီးသုံးသပ်ဆင်ခြင်တော်မူခဲ့ပါတယ်သူတူးတဲ့အဖန်မှန်မွေးဖွားနေရတာမဟုတ်ဘူးတရဝတိုင်းအတူတူပဲဒီလိုတူညီတဲ့ပုံကိုမြင်လိုက်ပြီးတဲ့နောက်မှာနောက်ခံသဘောတရားကိုပါမြင်တော်မူသွားခဲ့ပါတယ် အဲ့ဒါပါလဲဆိုတော့တရဝတွေဟာအယူမှန်နဲ့ပဲဖြစ်စေအယူမှားနဲ့ပဲဖြစ်ပါစေမိမိပြုခဲ့သမျှအလုပ်တွေမှာထားရှိခဲ့တဲ့စေတနာအလျောက်ဘဝအသစ်တွေရနေကြတယ်ဆိုတာပါပဲဒီလို လောကကိုထိုးထွင်းသိမြင်လိုက်ရပြီးတဲ့နောက်မှာမြတ်ဗုဒ္ဓဟာလက်ရှိပြစ္ဆုတ်ပံအခိုက်အတန့်ကမိမိအယူတွေနဲ့မိမိစေတနာတွေရဲ့သဘောတရားကို ကြည့်ရှုတော်မူခဲ့ပါတယ်။ လောကနဲ့ချီပြီးစင်ကြင်ကြည့်ရှုတော်မူခဲ့လို့သာဒုက္ခနဲ့ဒုက္ခရဲ့အကြောင်းရင်းတွေကိုဖော်ထုတ်ရမှာပုပ်ကိုယ်ဆွဲကိုဖြုတ်နိုင်ခဲ့တာဖြစ်ပါတယ်။ပုပ်ကိုယ်ဆွဲဖြုတ်လိုက်တဲ့အခါဒုက္ခနဲ့ဒုက္ခရဲ့အကြောင်းရင်းကိုဖြစ်စဉ်တစ်ခုတတ်တတ်အဖြစ်မြင်နိုင်ခဲ့ပါတယ်။ဖြစ်စဉ်တစ်ခုအဖြစ်ကြည့်ရှုလိုက်တော့မှဒီဖြစ်စဉ်မှာလွတ်မြောက်ရာလမ်းကိုရှာဖွေတွေ့ရှိတော်မူသွားတာဖြစ်ပါတယ်။ဒုက္ခကြုံရတာကိုပထမဆုံးမဟုတ်ဘူး။ ကိုကနောက်ဆုံးလဲဟုတ်မှာမဟုတ်ဘူးမိမိရှုထောင့်ကို လောကုတ္တရာတောကလောကုတ္တရာပျော်ရွှင်မှု လောကုတ္တရာဥပိ္ပကာဘက်ကိုဥမတီတရွေ ကာလပတ်လုံးလွတ်မြောက်ရာလမ်းကို တွေ့မှာမဟုတ်ဘူးမိမိရဲ့အမြင်ကိုလူတဘဝတာရဲ့သဘောတရားဖြစ်ထိမြင်အောင် ဖြန့်ကျက်နိုင်ရင်တော့ဒါဟာလွတ်မြောက်ရာလမ်းရဲ့အစပဲဒါကြောင့်အမြင်ကို ဖြန့်ကျက်ပါ ကိုတူးတဲ့ကိုပဲကြည်တာမျိုးမဟုတ်ပဲ ဘေးကဘဝတွေကိုပါကြည်တတ်ပါစေ။အဲ့ဒီမှာလဲယူစရာသင်ခန်းစာတွေအများကြီးရှိနေပါတယ်။